ခန်းကြီး3အငယ်1မှ6ထိုအခါယေဘုဟိမင်းအေလရှိသည်မိမိညီအကိုယေဘုဟိတို့နှင့်တကွထ၍တိုးတကားကို ပြင်လျက်တကားခုံတကားထုတ်တကရွတ်တို့ကိုထူထောင်ဆွဲထား၍မေအားပြအိုးမှဟာနနေလပြအိုးတိုင်အောင်ပြင်ကြ၏သူတို့နောက်မှယေရိခေါမြို့သားတို့သည် ပြင်ကြ၏သူတို့နောက်မှဣမရိသားဇကုရပြင်၏ငါးတကားကိုကား ဟာတောနာအမျိုးသားတို့သည်ပြင်လျက်တကခုံတကထုပ်တကရွက်တို့ကို ထူထောင်ဆွဲထား၍တောခလောက်နှင့်ကန့်လန့်ခြင်းတို့ကိုတတ်ကြ၏သူတို့နောက်မှကောဇသားဖြစ်သော ဥရိယဤသားမေရမုတ်ဖြစ်၏သူနောက်မှမေရှဇဗေလသားဖြစ်သောဘေရခိဤသားမေရှုလံဖြစ်၏သူနောက်မှဘာနာသားဇာတုတ်ဖြစ်၏သူနောက်မှ တေကောမြို့သားတို့သည်ပြင်ကြ၏တို့ရတွင်တေကောမင်းတို့သည်မိမိတို့အရှင်ဤအမှုကိုဝိုင်းရည်၍မပြုကြတကားဟောင်းကိုကားပါတာတာရောရဒဘေတောဒီယတာမေရှုလံပြင်လျက်တကခုံတကထုပ်တကရွတ်တို့ကိုထူထောင်ဆွဲထား၍တောခလောက်နှင့်ကလန့်ကျင်တို့ကို တက်ကြ၏အငယ်9မှ73 သူတို့နောက်မှဂိဗောင်မြို့သားမေလတိ၊မေရောနုတ်မြို့သားယာဒုန်၊ဂိဗောင်လူ၊မိဇပါလူတို့သည် မြစ်အနောက်ဘက်မြို့ဝန်ရာဇပလ္လင်တိုင်အောင်ပြင်ကြ၏။သူတို့နောက်မှဟာဟာယသားပန်းတိမ်သမားဩဇေလ၊သူ့နောက်မှဆေးသမားဟာနနိပြင်လျက်၊ကျယ်သောမြို့ရိုးတိုင်အောင်ယေရုရှလင်မြို့ကို ခိုင်ခံ့စေကြ၏။သူတို့နောက်မှယေရုရှလင်မြို့တပိုင်းကိုအုပ်သောသူ ဟုရသားယေဖရပြင်၏သူနောက်မှ ဟာရုမန်သားယေဒရသည်မိမိအိမ်တစ်ဖက်တစ်ချက်၌ပြင်၏သူနောက်မှဟာရှဗနိသားဟတ်တုတ်ပြင်၏ကြံကျွင်းသောအရနှင့်မိဘပြတ်ဦးကိုကဟာရင်သားမာလခိယနှင့်ပါဟမောဘသားဟာရှုတ်တို့သည် ပြင်ကြ၏သူတို့နောက်မှယေရုရှလင်မြို့တပိုင်းကိုအုပ်တော်သူဟာလောဟတ်သားရှာလုံနှင့် သူ၏သမီးတို့သည် ပြင်ကြ၏ဂျိုင်းတကားကိုကဟာနုံနှင့်ဇာနောမျိုးသားတို့သည်ပြင်၍တကတိုင်တကရွက်တော့ခလောက်ကလန့်ကျင်တို့ကိုလှုပ်ပြီးမှ မြို့ရိုးအတောင်တထောင်ကိုနောက်ချေးတကားတိုင်အောင်တည်ကြ၏အငယ်၁၄မှ27ဘေတကီရင်မြို့တပိုင်းကိုအုပ်သောရေခတ်သားမာလခိသည် နောက်ချေးတကားကိုပြင် တကယ်၍တောခလောက်ကန်လန့်ကျင်တို့ကိုလှုပ်ထား၏မိစပါမြို့တပိုင်းကို အုပ်သောကောလဟောဇတာရှလုံဒီစံရည်တွင်တကားကိုပြင်၍တကမိုးတကရွဲ့တောခလောက်ကလန့်ကျင်တို့ကိုလှုပ်ထားပြီးလင်ဥယင်တော်နားမှာရှိလုံရေကံမြို့ရိုးကိုဒါဝိမြို့လှေကားတိုင်အောင်တည်သူနောက်မှဘဲဆူရမြို့တပိုင်းကိုအုပ်သော အာဇဘုတ်သားနေဟမိသည်ဒါဝိဒ်တင်ချိုင်းတစ်ဖက်တစ်ချက်မှစ၍နောက်လုသောရေကန်နှင့်ဘူမင်းအိမ်တိုင်အောင်ပြင်၏သူနောက်မှလေဝိအမျိုးဗာနိသားရေဟုံပြင်၏သူနောက်မှကိလမျိုးတပိုင်းကိုအုပ်သောဟာရှဘိသည်မိမိတာကိုပြင်၏သူနောက်မှကိလမျိုးတပိုင်းကိုအုပ်သောဟေနဒတ်သားဟာရှဘိညီဘာဝဲပြင်၏သူနောက်မှ မိစပါမျိုးအုပ်ယောရှုသားအေးစီယသည်လက်နှင့်ဆုံတိုက်သို့တက်ရာတစ်ဖက်တစ်ချက်မြို့တောင်ထိအောင်ပြင်၏သူနောက်မှဇဘဲသားဘာရုတ်သည်မြို့တောင်မှယေပရောဟိမင်းအေလရှိအိမ်တကားတိုင်အောင်ကြိုးစား၍ပြင်၏သူနောက်မှကောဇသားဖြစ်သောဥရိယဤသားမေရမုတ်သည်အေလရှိအိမ်တကားမှအိမ်တောင်တိုင်အောင်ပြင်၏ အငယ်22မှ32သူနောက်မှဂျိုင်းရတာယေဘရဟိတ်တို့သည်ပြင်ကြ၏သူတို့နောက်မှဗင်ယမင်နှင့် ဟာရှုပ်သည်မိမိအိမ်တစ်ဖက်တစ်ချက်၌ပြင်ကြ၏သူတို့နောက်မှအာနနိသားဖြစ်သော မာတိယဤသားအာဇရိသည်မိမိအိမ်တစ်ဖက်တစ်ချက်၌ပြင်၏သူနောက်မှဟေနဒတ်သားဘေနွိသည်အာဇရိအိမ်မှမြူရိုးကွေရာ မြို့ထောင်တိုင်အောင်ပြင်၏ဥဇေတာပါလလသည်မြို့ယိုးကွေရာတစ်ဖက်တစ်ချက်ကို၎င်းထောင်ဝင်းနာမြင့်သောနန်းရှိမှရှိသောပြအိုးတို့ကို၎င်းပြင်၏သူ့နောက်မှပါယုတ်သားဂေဒာယပြင်၏ထိုမှတပါဖျားကျွန်တို့သည်အရှိမျက်နှာရေတကားတစ်ဖက်တစ်ချက်၌မိမိတို့နေရာအောဖေလရဲတိုက်ကို၎င်းပြင်တို့ထွက်သော ပြအိုးကို၎င်းပြင်ကြ၏။သူတို့နောက်မှတေကောမြို့သားတို့သည်ပြင်သို့ထွက်သောပြအိုးကြီးတဘက်တချက်၌ဩဖေလရဲတိုက်ရိုးတိုင်အောင် ပြင်ကြ၏။မြင်းတံခါးအထက်၊ယဇ်ပုရောဟိတ်တို့သည်မိမိတို့နေရာအိမ်တဘက်တချက်၌အသီးအသီးပြင်ကြ၏။သူတို့နောက်မှဣမေရသားဇာဒုတ်သည်မိမိအိမ်တဘက်တချက်၌ပြင်၏ သူနောက်မှဇေကနိသားအရှိတကမူရှေမာယာပြင်၏သူနောက်မှရှေလမိသားဟာနနိဇာလပ်ဤဇုထသားဟာနုံတို့သည်ပြင်ကြ၏သူတို့နောက်မှဘေရခိသားမေရှုလန်သည်မိမိအိယာခန်းတစ်ဖက်တစ်ချက်၌ပြင်၏သူနောက်မှပဒိန်သမားသားမာလခိသည်မိပကတကားတစ်ဖက်တစ်ချက်၌ဖျားကျွန်နေရာနှင့်ကုံတဲ့နေရာအရက်တိုင်အောင်၎င်း မြို့ထောင့်တက်ရာအရက်တိုင်အောင်၎င်းပြင်၏မြို့ထောင့်တက်ရာအရက်မှဆ၍တိုးတကားတိုင်အောင်ပဒိန်သမားများနှင့်ကုံတယ်များတို့သည်ပြင်ကြ၏